အခန်းကြီး၄အငယ်၁မှ9ပရောဖက်အမျိုးသား၏မယားတယောက်သည်အေလိရှဲထံသို့လာ၍ကိုရောကျွန်ဂျမ၏ခင်မွန်းတေပါပြီကိုရောကျွန်သည်သာရဖျားကိုယူသေးသောသူဖြစ်သည်ကို ကိုရောတိတော်မူ၏ယခုမှကျွေးရှင်သည်ဂျမ၏သားနှစ်ယောက်ကိုကျွန်ခံစေခြင်းဟံလာပါပြီဟုကြွေးကြော်လေ၏အေလိရှဲကလည်းတင့်အဖို့အဘယ်သို့ငါပြုရမည်နည်းတင့်အိမ်၌အဘယ်ဥစ္စာရှိသည်ဟုမေးလျင် ကိုရောကျွန်မအိမ်၌စီအိုးတလုံးမှတပါအဘယ်ဥစ္စာမျှမရှိပါဟုပြောဆိုသောအေလိရှဲကတော်လောအိမ်နီးချင်းရှိသည်များတို့တွင်လက်သောအိုးတို့ကိုငှားယူလော့များစွာသောအိုးတို့ကိုငှားယူလော့ကိုအိမ်တို့ရောက်သောအခါသားတို့ကိုခေါ်၍တကားကိုပိတ်ပြီးမှငှားယူသောအိုးများအထဲသို့ စီကိုအပြည့်လောင်း၍ထားလော့ဟုစီရင်သည့်အတိုင်းထိုမိမသည်တွား၍ သားတို့သည်အိုးများကိုယူခဲ့ပြီးမှ၊မိန်းမသည်သားတို့နှင့်အတူအိမ်ထဲသို့ဝင်၍တံခါးကိုပိတ်လျက်ဆီကိုလောင်းလေ၏။အိုးများ၌ဆီပြည့်သောအခါ၊အိုးတလုံးကိုယူခဲ့ဦးဟုသားအားဆိုလျှင်၊အိုးလပ်မရှိပါဟု ပြန်ပြောသော်၊ဆီသည်တန့်လျက်နေ၏။ထိုမိန်းမသည်လာ၍ဘုရားသခင်၏လူကိုကြားပြောလျှင်၊သူက၊ထိုဆီကိုသွား၍ရောင်းပြီးလျှင်ကြွေးကိုဆပ်လော့။ကြွင်းသောဆီကိုအမှီပြု၍ သင်နှင့်သားတို့သည်အသက်မွေးကြလော့ဟုဆို၏အငယ်၈မှ၁၉တနေ့တ၌အေလိရှဲသည်ရှုနေမြို့သို့တွားရာတွင် ထိုမြို့၌ထင်ရှားသောမိမတယောက်သည်အေလိရှဲကိုကြွေးခြင်းဟံခေါ်ပင့်လေ၏နောက်မှထိုလမ်းသို့တွားသောအခါက ကျွေးခြင်းကိုခံအံ့သောငါထိုအိမ်သို့ဝင်တတ်၏မိမကလည်းငါတို့နေရာလမ်းဖြင့်အစဉ်တော်လာသောဤသူသည်ဘုရားသခင်၏တန်ရှင်းသူဖြစ်သည်ကိုကျွန်ုပ်ရိပ်မိ၏ဝင်ရိုးအပေါ်မှာအခန်းငယ်တစ်ခုကိုလောက်ကြကုန်အံ့သူအဖို့ကတင်စပွဲထိုင်ကုန်မိဂုံတို့ကိုထားချကုန်အံ့တို့ဖြစ်၍သူသည်ငါတို့စီတို့ရောက်သောအခါထိုအခန်းထဲသို့ဝင်လိမ့်မည်ဟုမိမိခင်မွန်းအားဆို၏ တနေ့တ၌အေလိရှဲသည်ရောက်သဖြင့်ထိုအခန်းထဲသို့ဝင်၍အိပ်နေ၏။ထိုရှုနင်မြို့သူမိန်းမကို ခေါ်လော့ဟုမိမိကျွန်ဂေဟာဇိအားဆိုသည်အတိုင်းခေါ်၍၊မိန်းမသည်ဧလိရှဲရှေ့မှာရပ်နေ၏။ဧလိရှဲက၊သင်သည်ငါတို့အဘို့ဤမျှလောက်လုပ်ကျွေးပြုစုသည်အတွက်သင့်အဘို့အဘယ်သို့ပြုရမည်နည်း။သင့်အဘို့ရှင်ဘုရင်ထံ၊ဗိုလ်ချုပ်မင်းထံ၌ငါပြောရမည်လောဟုဂေဟာဇိမေးမည်အကြောင်းစီရင်သော် မိန်းမကကျမသည်ကိုယ်အဆွေအမျိုးတို့တွင် နေပါဦးမည်ဟု ပြန်ပြော၏။ဧလိရှဲကလည်း၊ဤမိန်းမအဘို့အဘယ်သို့ပြုစရာရှိသနည်းဟုမေးပြန်လျှင်၊ဂေဟာဇိက၊ဤမိန်းမ၌သားသမီးမရှိပါ။သူ့ခင်ပွန်းသည်အိုလှပြီဟုဆိုသော်၊တဖန်ခေါ်ဦးလော့ဟု ဆိုသည်အတိုင်းခေါ်၍မိန်းမသည်တံခါးဝမှာရပ်နေ၏။ဧလိရှဲကလည်း၊သင်သည်နောင်နှစ်အချိန် အရွယ်စေသောအခါသားကိုဖဲ့ရမ်းရလိမ့်မည်ဟု ဆိုလျင်မိမကအိုးအရှင်ဖျားသခင်၏လူကိုရောကျွန်မကိုမှုသာမတုံးပါနှင့်ဟု ပြန်ပြော၏ထိုနောက်မိမသည်ပရိသေရေယူ၍အေလိရှေချင်းချက်သောအချိန်အရွယ်စေသောအခါသားကို ဖွားမြင်လေ၏အငယ်၁၈မှ39ထိုသားသည်နှုတ်ကွာပြီးမှတနေ့တ၌ စပားရိတ်သောသူတို့ရှိရာမိမိအဖထံသို့တွား၍ငါသည်ခေါင်းနာဤခေါင်းနာဤဟုအဖအားပြောဆိုလျင်အဖကသူငယ်ကို အမိထံသို့ယူတွားဟု လူလင်အားပြော၏လူလင်သည်အမိထံသို့ယူတွား၍ သူငယ်သည်အမိရင်ခွင်၌ထိုင်၍မွန်းတည့်အချိန်ရှိပြီးမှသေ၏။အမိသည်မြို့ရိုးပေါ်သို့တက်၍အလောင်းကိုဘုရားသခင့်လူ၏ခုတင်ပေါ်မှာထားပြီးလျှင်၊တံခါးကိုပိတ်ခဲ့၍သွားလေ၏။ခင်ပွန်းကိုလည်းခေါ်၍၊ကျွန်ုပ်သည်ဘုရားသခင်၏လူထံသို့ပြေး၍တဖန်ပြန်လာဦးမည်။လုလင်တယောက်နှင့် မြဲတစည်းကိုထက်လိုက်ပါဟုဆိုလင်ခင်မွန်းကအဘဲကြောင့်ယနေ့တွားခြင်းတည်းလာဇန်းနေမဟုတ်ဥပုံနေလည်းမဟုတ်ဟုဆိုသောမိမကကောင်းပါလိမ့်မည်ဟု ပြန်ပြော၏မြဲကိုကုန်းဤတင်ပြီးမှကျွန်ကိုခေါ်၍နှင်သွားလောငါမပြောလင်ငါကြောင့်အသွာမနှေးစေနှင့်ဟုကျွန်အားမှားထားသဖြင့် ခยีသွား၍ဘုရားသခင်၏လူရှိရာကရမေလတောင်ပေါ်သို့ရောက်သည်ကိုဘုရားသခင် လူသည်အဝေးကမြင်သောအခါမိမိကျွန်ဂေဟာစီကိုခေါ်၍ရှုနေမျိုးသူမိမလာ၏တင်ပြေး၍ခီးဥကြိုပြုပြီးလင် ကိုယ်တိုင်မာဤလောခင်မွန်းမာဤလော သူငယ်မာဤလောဟုစေလွတ်၍မေးစေသောမိမကမာပါဤဟု ဆို၏ဘုရားသခင်လူရှိရာတောင်ပေါ်သို့ရောက်သောအခါ သူ၏ခြေတို့ကိုဖက်လေ၏ဂေဟာစီသည်စီးတားခြင်းဟံချင်းလာလျင်ဘုရားသခင်လူက သူ့ကိုမစီးတားနှင့်သူသည်စိတ်ညှိုးငယ်ခြင်းရှိ၏ထိုအကြောင်းကိုသာရဖျားသည်ငါအားမပြခွက်ထားတော်မူပြီဟုဆို၏မိမကလည်းကျမသည်ကျမသခင်ထံမှတားစုကိုတောင်းပါသလိုကျမကိုမှုသာမသုံးပါနှင့်ဟုလျှောက်ဆိုသည်မဟုတ်လောဟုဆို၏အေလိရှဲသည်ဂေဟာစီကိုခေါ်၍တင်ဤခါကိုစီးလော့ ငါတောင်ဝေးကိုကန်၍သွားလော့လမ်းမှာသူတပားကိုတွေ့လျင်နှုတ်မဆက်နှင့်တင့်ကို သူတပားနှုတ်ဆက်လျင် ပြန်၍မပြောနှင့်ငါတောင်ဝေးကိုသူငယ်၏မျက်နှာပေါ်မှာတင်လော့ဟုမှားထားလေ၏အမိကလည်းသာရဖျားအသက်ကိုရောအသက်ရှင်တော်မူသည့်အတိုင်းဂျမသည်ကိုရောနှင့်ကြွာ၍မတော်နိုင်ပါဟုဆိုလျင်အေလိရှဲသည်ထ၍လိုက်လေ၏ဂေယာစီသည်အရင်တော်၍တောင်ဝေးကိုသူငယ်၏မျက်နှာပေါ်မှတင်တော်လဲ သူငယ်သည်အတန်မပြုအမှုမထားထိုကြောင့်ဂေယစီသည်အေလိရှဲကိုခီဥကြိုပြု၍သူငယ်သည် မနိုးပါဟုပြန်ပြော၏အေလိရှဲသည် အိမ်သို့ရောက်သောအခါသူငယ်သေးလျက်မိမိကရင်ပေါ်မှ တင်ထားလျက် ရှိသည်ကို တွေ့သည်ဖြင့်အထဲသို့ဝင်၍နှစ်ယောက်ထီရှိစေခြင်းဟံတကားကိုပိတ်လျက်ဒါဝရဘုရားကိုဆုတောင်းလေ၏သူငယ်၏အနီးပါသို့ချင်း၍သူ့အပေါ်မှအိတ်လျက်နှုတ်ချင်းမျက်စိချင်းလက်ချင်းထက်လျက် သူငယ်အပေါ်မှာကိုကိုလှန်သဖြင့်သူငယ်အသားသည်နှွေးဆရှိ၏တဖန်ဆင်း၍အခန်းထဲမှဆင်းကြံသွားပြီလင်ချင်းပြန်၍သူငယ်အပေါ်မှာကိုကိုလှန်သဖြင့်သူငယ်သည်ခုနှစ်ချိန်ခြေဆက်၍မျက်စိကိုဖွင့်၏အေလိရှေသည်ဂေဟာစီကိုခေါ်၍ရှုနေမြို့သူမိမကို ခေါ်လိုက်ဟုဆိုသည့်အတိုင်းခေါ်၍သူသည်ရောက်လာသောအခါအေလိရှေကတင်းသားကိုချီယူလော့ဟုဆို၏ မိမသည်အထဲသို့ဝင်၍မြေပေါ်မှာပြတ်ဝဥချပြီးလင်သားကိုချီယူ၍ထွက်သွား၏အငယ်38မှ41တဖန်အေလိရှဲသည်ဂိလဂါလမြို့သို့တွား၍ထိုပြည်၌အစာခေါင်းမ၏ပရောဖက်အမျိုးသားတို့သည်အေလိရှဲရှေ့မှထိုင်ကြစဉ်ပရောဖက်အမျိုးသားတို့အဖို့ကြီးသောအိုးခင်းကိုပြင်၍ဟင်းချက်လောဟုမိမိကျွန်အားဆို၏ တစုံတယောက်သောသူသည်ဟင်းသည်ဟင်းရွက်ကိုဆွတ်ခြင်းဟံလေပြင်းသို့တွား၍တောနွယ်ပင်ကိုတွေ့လျင်တောဘူးသည်ပိုက်နိုင်သမျှကိုဆွတ်ယူပြီးမှ ထိုဘူးမျိုးကိုမတိဘဲဟင်းအိုးတဲသို့ခတ်လေ၏ဟင်းအိုးစမ်းအံ့ဟုလောင်းပြီးမှဝိုင်း၍စားကြစဉ်တွင်အိုးဖျားသခင်၏လူအိုးထဲ၌သေဘေးရှိပါသည်ဟု ။အော်ဟစ်၍မဆန်းနိုင်ဘဲနေကြ၏။အေလိရှဲကလည်းမုံညက်ကို ယူခဲ့ဟု ဆို၍အိုးထဲမှခတ်ပြီးလျှင် လူများစားစရာဘို့လောင်းဥလောဟု ဆိုပြန်သောအိုး၌ဘေးမရှိ။အငယ်52မှ54တဖန်ဘာလရှန်လိရှန်မြို့မှလူတယောက်တီလာ၍အူးတီးသောမူယောဆံဖြင့်လှုပ်သောမုံလုံး20နှင့် အိတ်၌ထည့်သောအသီးအနှံများကိုဘုရားသခင်၏လူထံသို့ဆောင်ခဲ့၏။ဧလိရှဲကလည်း၊ဤလူများကိုကျွေးလော့ဟု ဆိုလျှင်၊ကျွန်ကအဘယ်သို့နည်း။ကျွန်တော်သည်လူတရာကိုဤမျှနှင့်ကျွေးနိုင်ပါမည်လောဟုမေးလျှင်၊ဧလိရှဲက၊ ဤလူများကိုကြွေးလော့။ထာဝရဘုရား မိန့်တော်မူသည်ကား၊ထိုသူတို့သည်ဝစွာစားကြသော်လည်းစားစရာကျန်ကြွင်းလိမ့်မည်ဟုမိန့်တော်မူကြောင်းကိုပြောဆိုသော်၊ကျွန်သည် လူများရှေ့မှာထက်၍၊ထာဝရဘုရား၏စကားတော်နှင့်အညီ ထိုသူတို့သည်ဝစွာစားကြ၍၊စားစရာကျန်ကြွင်းလျက်ရှိ၏။